ရှင်ဟန်ခရင်ခန်းကြီး14အငယ်1မှ9တဖန်တုံယေရှုကတင်တို့စိတ်နှလုံးပူပန်ခြင်းမရှိစေနှင့်ဘုရားသခင်ကိုယုံကြည်ကြလော့ငါကိုလည်းယုံကြည်ကြလော့ငါအဖ၏အိမ်တော်၌နေစရာအခန်းများရှိ၏သို့မဟုတ်လျင် မဟုတ်ကြောင်းကိုတင်တို့အားငါမပြောဘဲမနေတင်တို့နေစရာရက်ကိုပြင်ဆင်ခြင်းငါငါတော်ရ၏ငါသည်တော်၍တင်တို့နေစရာရက်ကိုပြင်ဆင်ပြီးမှ တဖန်လာပြန်၍ ငါရှိရာရ၌တင်တို့ရှိစေခြင်းငါတင်တို့ကိုငါထံသို့တင်စီမိငါသည်အဘယ်ရသို့တွားသည်ကို၎င်းလန်ခီကို၎င်းတင်တို့တိကြ၏ဟုမိန်တော်မူ၏တောမကလည်းသခင်ကိုရောဒီအဘယ်ရသို့တွားတော်မူသည်ကိုအကျွန်ုပ်တို့မသိသည်ဖြစ်၍လန်ခီကိုအဘယ်သို့တိနိုင်ပါမည်နည်းဟုလျှောက်လင်ယေရှုကငါသည်လန်ခီဖြစ်၏တမန်တရားလည်းဖြစ် အသက်လည်းဖြစ်၏ငါကိုအမိမပြုလျင်အဘယ်သူမျှခမည်းတော်ထံသို့မရောက်ရတင်တို့သည်ငါကိုတိလျင်ငါခမည်းတော်ကို မတိဘဲမနေရကြယခုမှစ၍ခမည်းတော်ကိုတိမြင်ကြ၏ဟုမိန်တော်မူ၏အငယ်၈မှ14ဖိလိပ္ပုကလည်းသခင်ခမည်းတော်ကိုအကျွန်ုပ်တို့အားပြတော်မူပါ ထိုတို့ပြတော်မူလျင် အကျွန်ုပ်တို့အလိုပြည့်စုံပါမည်ဟုလျှောက်လျင် ယေရှုကဖိလိပ္ပုဤမြတ်ကာလပတ်လုံးငါသည်တင်တို့နှင့်အတူရှိပြီးမှတင်သည်ငါကိုမတိသေးသလောငါကိုမြင်သောသူသည်ခမည်းတော်ကိုမြင်၏တို့ဖြစ်လျင်ခမည်းတော်ကိုအကျွန်ုပ်တို့အားပြတော်မူပါဟုတင်သည်အဘယ်သို့ဆိုရသနည်းငါသည်ခမည်းတော်၌ရှိသည်ကို၎င်းခမည်းတော်သည်ငါ၌ရှိတော်မူသည်ကို၎င်းမယုံသလော ငါဟောပြောသောစကားကိုကိုယ်အလိုလျောက်ငါဟောပြောသည်မဟုတ်ငါပြုသောအမှုတို့ကိုကားငါ၌တည်နေတော်မူသော ခမည်းတော်သည် ပြုတော်မူ၏ငါသည်ခမည်းတော်၌ရှိသည်ကို၎င်းခမည်းတော်သည်ငါ၌ရှိတော်မူသည်ကို၎င်းယုံကြလော့ငါစကားကိုမယုံလျင်ငါအမှုတို့ကိုထောက်၍ယုံကြလော့ ငါအမှန်အကန်ဆိုသည်ကားငါကိုယုံကြည်သောသူသည်ငါပြုသော အမှုတို့ကိုပြုလိမ့်မည် ထိုအမှုတို့ထက်သာ၍ကြီးသော အမှုတို့ကိုလည်းပြုလိမ့်မည်အကြောင်းမူကားငါသည်ခမည်းတော်ထံသို့သွား၍သင်တို့သည်ငါ၏နာမကိုအမိပြုလျက်ဆုတောင်းသည်မြအတိုင်းငါပြုမည်အကြောင်းမူကားခမည်းတော်သည်သားတော်အားဖြင့်ဘုံထင်ရှားစေတော်မူခြင်းရှိမည်အကြောင်းသည်သင်တို့သည်ငါ၏နာမကိုအမိပြု၍တစုံတစ်ခုသောဆုကိုတောင်းလျင် တောင်းသည့်အတိုင်းငါပြုမည်။15ငါ့ကိုချစ်လျှင်ငါ့ပညတ်တို့ကိုစောင့်ရှောက်ကြလော့။ငါသည်ခမည်းတော်ကိုတောင်း၍ခမည်းတော်သည်သမ္မာတရားကို ပြသောဝိညာဉ်တော်တည်းဟူသောတပါးသောဥပဇ္ဈာယ်ဆရာကိုသင်တို့နှင့်အတူ အစဉ်မပြတ်တည်နေစေခြင်းငှါသင်တို့အားပေးတော်မူမည်။ထိုဝိညာဉ်တော်ကို လောကီသားတို့သည် မသိမမြင်သောကြောင့်မခံမယူနိုင်ကြ။ ထိုဝိညာဉ်တော်သည်သင်တို့နှင့်အတူတည်နေ၍သင်တို့၌ရှိတော်မူသောကြောင့်သင်တို့သိရကြ၏ငါသည်သင်တို့ကိုမိဘမဲ့ဖြစ်စေခြင်းငှာစွန့်ပစ်မည်မဟုတ်သင်တို့စီတို့လာဦးမည်ခဏကြာပြီးမှလောကီသားတို့သည်ငါကိုမမြင်ရကြသင်တို့မူကားမြင်ရကြလိမ့်မည်ငါသည် အသက်ရှင်သောကြောင့်သင်တို့သည်လည်းအသက်ရှင်ရကြလိမ့်မည်ငါသည်ခမည်းတော်၌ရှိသည်ကို၎င်း တင်တို့သည်ငါ၌ရှိသည်ကို၎င်းငါသည်တင်တို့၌ရှိသည်ကို၎င်းထိုနေ့၌တင်တို့သည်သိရကြလိမ့်မည်ငါပညာတို့ကိုရ၍စောင့်ရှောက်တော်သူသည်ငါကိုချစ်တော်သူဖြစ်၏ငါကိုချစ်တော်သူကိုငါခမည်းတော်သည်ချစ်တော်မူမည်ငါသည်လည်းထိုသူကိုချစ်၍သူအားကိုယ်တိုင်ထင်ရှားမည်ဟုမိန်တော်မူ၏အငယ်22မှ26ယူဒရှ်ကယုံမဟုတ်အခြားသောယူဒကသခင် ကိုတော်သည်လောကီသားတို့အားမထင်ရှားဘဲအကျွန်ုပ်တို့အားအဘယ်သို့ထင်ရှားတော်မူမည်နည်းဟုမေးလျှောက်၏။ယေရှုကလည်း၊ငါ့ကိုချစ်သောသူသည်ငါ့စကားကို နားထောင်လိမ့်မည်။ငါ့ခမည်းတော်သည်ထိုသူကိုချစ်တော်မူသည်။ငါတို့သည်လည်းသူ့ဆီသို့ကြွ၍နေရာချမည်။ငါ့ကိုမချစ်သောသူသည်ငါ့စကားကိုနားမထောင်။သင်တို့ကြားသောစကားသည်ငါ့စကားမဟုတ်။ငါ့ကိုစေလွှတ်တော်မူသောခမည်းတော်၏စကားတော်ဖြစ်၏ ငါသည်တင်တို့နှင့်အတူရှိစဉ်တွင်ဤစကားကို ပြောခဲ့ပြီခမည်းတော်သည်ငါအတွက်ကြောင့်ဆေလွတ်တော်မူသောဥပစ္စေဆရာဒီဟုသောတန်ရှင်သောဝိညာဉ်တော်သည်တင်တို့အားခတ်သိမ်းသောအရာတို့ကို ပြတ်သွန်သင်တော်မူ၍ငါပြောခဲ့သမျှသော စကားတို့ကို မှတ်မိသောဉာဏ်ကိုတင်တို့အားပေးတော်မူမည်အငယ်29မှ31ငြိမ်သက်ခြင်းကိုတင်တို့၌ငါထားခဲ့၏ ငါ၏ညီသက်ချင်းကိုတင်တို့အားငါပေး၏လောကီသားတို့ပေးတဲ့ကဲ့သို့ငါပေးသည်မဟုတ်တင်တို့စိတ်နှလုံးပူပန်ခြင်းစိုးရင်တုန်လုံးခြင်းမရှိစေနှင့်ငါသည်ယခုသွားတော်လဲတင်တို့စီတို့လာအုံးမည်ဟုငါပြောသောစကားကိုတင်တို့ကြားရကြပြီတင်တို့သည်ငါကိုချစ်လျင်ခမည်းတော်ထံသို့ငါတွမ်းမည်ကိုဝမ်းမြောက်ကြလိမ့်မည်အကြောင်းမူကားငါခမည်းတော်သည်ငါထက်သာ၍ကြီးမြတ်တော်မူ၏ထိုအမှုရာ ရောက်သောအခါတင်တို့သည်ယုံကြည်စေခြင်းဟာမရောက်မီယခုပင်တင်တို့အားငါပြောနှင့်ပြီယခုမှစ၍ငါသည်တင်တို့နှင့်များစွာ မပြောရအကြောင်းမူကားဤလောကကိုအစိုးရသောမင်းသည်လာဆဲဖြစ်၏လာတော်လဲငါ၌အပေအခွင့်အရာကိုမျှမတွေ့ရငါသည်ခမည်းတော်ကိုချစ်သည်ကို၎င်းခမည်းတော်မှားထားတော်မူသည့်အတိုင်းငါပြုသည်ကို၎င်းလောကီသားတို့တိမိအကြောင်းဒီဤအရမထ၍ 多只共啊。